ဝါစုလက်ွယ်နေရမိကြီးမမိကေဥပရိပန္နတပါဠိဝိဘင်္ဂဝေအာရဏဝိဘင်္ဂသုတ်တာအစပြုပြီးတော့ကောင်းစုဟောသွားပါလေမြတ်စွာဘုရားဟောကြားတဲ့စေတနာနည်းအတိုင်းပါပဲကောင်းကင်လောက်ပဲဟောကြားရသေးတယ် ဥဒိတဆိုတာအယအယမုတ်ဒီတော့အရဏဝိပံကတ္တဆိုတာမြတ်စွာဘုရားတရားတော်တွေကိုသံဃာနာတင်တဲ့အင်္ဂနာပတိညာမတိကကောင်းခြင်းအဆုံးသတ်ပါတော့ဒီကုန်းထုတ်တဲ့အနေနဲ့ဒီဒီကအရဏဝိပံကတုတ်ရဲအကျဉ်းချုပ်ကောင်းခြင်းမတိကပါပဲအရှိဘက အဲဒီကောင်းစဉ်တော့ပြောသွားလို့ပြီးပါပြီအာရဏအာရဏဆိုတဲ့အဓိပ္ပာယ်ကရဏဆိုတာကကိရိတာမျိုးဒီလိုအဓိပ္ပာယ်လည်းရတယ်။ကိုကျွေးကြောင့်တရားကိရိတာတွေလို့ဒီလိုလည်းပဲရပါလား။အာရဏဆိုတာအဲဒီကိရိတာမျိုးမရှိတာပေါ့ငိုကြွေးကြောင်းကိလေသာတရားရှင်ဝိသင်ကြတာပါပဲဒါပါပဲ။ ဝိဇ္ဇာနဲ့ဓာတ်ခံမကင်းပဲနဲ့ဘဝဆက်ဆက်ကပါလာတဲ့ပုဂ္ဂိုလ်ကြီးကြုံတွေ့ရတဲ့အာရုံတွေနဲ့စပြီးတော့အမှန်တရားတွေကိုမသိတဲ့အဝိဇ္ဇာထပ်ပြီးတော့ဖြစ်ရတယ်ဒီကောကအဝိဇ္ဇာဓာတ်ခံကပါခဲ့တာဟုတ်အဲ့ဒါသဘောမှလေးကအမှန်တိုင်းမသိတော့မသိရင်တွေ့တတ်တယ်တွေ့တတ်တယ်ဆိုတဲ့သဘာဝအရာတွေ့တဲ့လောဘတွေ့တဲ့ဥပါဒာများလည်းပဲထပ်ပြီးတော့ဖြစ်ရတယ် နေရာလေးအာယုံလေးရရှိလိုတာအကောင်းလို့ပေါ့မြင်လိုတာကြားလိုတာနားလိုတာစားလိုတာထိလိုတာဒါတွေပေါ့ကာမဂုဏ်အာယုံကြီးဒီတော့လက်ရှိဘဝတွေကိုလည်းပဲထပ်ပြီးတော့လိုချင်တာမမြင်ရသေးတဲ့လက်ရှိဘဝတွေသာဘုံများစွာမြင့်နေဒီချမ်းသာနတ်ချမ်းသာလူဘဝနတ်ဘဝဒါတွေလည်းပဲတောင်းတာတဏှာတွေထပ်ဖြစ်တော့အဲဒီတဏှာတွေကမှ တစ်ဆင့်ဆက်ပြီးတော့ဗောလေအာယုန်ကြီးရရှိပြီဆိုလို့ရှိရင်အဲ့ဒီအာယုန်လေးတွေမလွတ်ချင်မြင်လိုရာလေးအမြင်မြင်တဲ့အတွက်အာယုန်ရှားတော့ကိုယ်လိုကြည့်တဲ့အရာလေးတွေမြင်လာပြီတမြင်နဲ့မြင်မြင်လာစွဲပြီးတော့စိတ်ဝင်စားပြီးတော့နေတာပေါ့ငါကတော့မြင်သွားတာပဲမြင်နေတာကငါပဲစတယ်ပေါ့တာယာပြီးတော့စွဲလန်းတာထင်မှပြီးတော့စွဲလန်းတာစွဲလန်းနေဝင်တယ် အဲ့တော့သဘောမှန်တွေကိုသူတို့ဖြစ်ခိုက်လိုက်ပြီးတော့မရှိတော့မှန်တယ်မသိတယ်အဝိဇ္ဇာအလွဲကြီးရှောက်ရှောက်ပြီးတော့ပြီးတယ်အဝိဇ္ဇာအဲ့ဒီအဝိဇ္ဇာရိတ်ခံပြီးတော့မသိတော့တွယ်ဆွဲဆိုတဲ့အတိုင်းပါလေတွယ်တဲ့ဆွဲလန်းတတ်တာအဲ့ဒီအဝိဇ္ဇာသနာဥပါဒံလို့ကိလေသာတွေပါပဲဒါတွေကသမာဓိပညာဘာဝနာတရားမရှိတဲ့ပုဂ္ဂိုလ်တွေစိတ်ဆူဆူရအောင် ပွားများရတဲ့သမာဓိဘာဝနာမရှိတဲ့ပုဂ္ဂိုလ်တွေအမှန်ကိုသိမြင်တဲ့ဉာဏ်ပေါ်ပွားများတဲ့ဘာဝနာလက်ကမရှိတဲ့ပုဂ္ဂိုလ်တွေဖို့ရမှာတော့ချိန်ပြည့်လို့လို့ပါပဲဝိဇာတနာဥပါဒံခေါ်တဲ့ကိလေသာအကြောင်းခံပြီးတော့ကိလေသာအမျိုးမျိုးတွေဖြစ်နေတာ။အဲ့တော့ဒါတွေဖြစ်နေတယ်ဆိုလို့ရှိရင်ကိလေသာအပြစ်တရားရှိနေတယ်ဆိုတဲ့ကောကအဲတဏှာချင်းချင်းနေရာထိုင်ရတယ်လေဟုတ်မလား။ မတမ်းမချင်းဖြစ်နေတာကိုစိတ်အစဉ်မှာရကြမကြည့်အောင်မတမ်းမချင်းဖြစ်နေတာမျိုးကမပြတ်သေးတော့စိတ်အစဉ်မှာပေါ်ပေါက်လာတာပေါ့ဒီကုစဉ်းစားကြံစည်မှုတောင်းကြတဲ့ပြိဋ္ဌာပြိဋ္ဌာတွေဖြစ်လာတယ်။ဘုရားကတစ်ဆင့်ဆက်ပြီးတော့ဒါကမြောက်ဒီကမြောက်ဝိတ္တသေဆုံးရောက်သွားတဲ့ဝိတိတ်ကမပြိဋ္ဌာအဆင့်ကြီးလွတ်သွားရတာဟုတ်။ဒီကြားထဲမှာ မတော်မတင်တဲ့ကိုလုံးစိတ်အပြုအမူတွေဟောဒီဖြစ်တယ်ဆိုရင်မတော်တဲ့ဘဝကြီးလည်းသွားရတာလေအဲလိုမတော်မတင်တဲ့ဘဝကြီးပြင်ပြီးပေါ့များတယ်အဲဒီဘဝတွေမှာလည်းပဲသာသနာထုံးကားတဲ့နေရာဌာနမရောက်ခဲ့တဲ့ပုဂ္ဂိုလ်တွေဖို့ရမတူတော်တွေစီခိုရတော့မတူတော်တရားတွေကြားရပြီးတော့ဒီလိုပဲလွမ်းလွဲလိုက်တာရှိတာ ကုသကံမှမသိအကုသကံမှမသိကောင်းတာလုပ်လဲကောင်းကျိုးရတယ်လို့မသိဆိုးတာလုပ်လို့ရှိရင်လည်းဆိုးဖြစ်ပြီးရတယ်မသိကုသကံနဲ့တကဘာသူရဲ့အကျိုးပေးရာလူဘဝနတ်ဘဝဓမ္မဘဝတဲ့အဲ့ဒီဘဝတွေကလုံးရောက်စေတတ်တဲ့လကုတ္တရာကုသိုလ်ဘောလို့လည်းကုသိုလ်ဒါတွေမသိဘူးသူတို့ရဲ့အကျိုးသွားလည်းမသိဘူးဒါတော့လောဘဒေါသဘဝရင့်ခံပြီးတော့ အာဟုလို့ဒုစရိုက်တရားတွေဟောမတော်မတဲ့နဲ့ကိုလုံးအပြုအမူတွေအဲ့ဒါတွေကအာဟုတို့တရားတွေပဲအာဟုတို့တရားတွေဆိုလို့ရှိရင်မကောင်းလို့ရတာပဲဆိုတာဒီလိုလည်းပဲမသိဘူးအများကကုသိုလ်ကအာဟုတို့ကသူ့ရဲ့အကျိုးကိုလက်ခံထားပေမဲ့လို့သူ့အနေနဲ့ကတော့ဘုရားတော်မြတ်စွာကံနဲ့ကံရဲ့အကျိုးကိုမယုံကြည်တဲ့ကမ္မတက္ကတာသမာဓိဋ္ဌိ အခြေခံကစပြီးတော့မရှိဘဲဖြစ်နေတာအဲဒီပုဂ္ဂိုလ်ကြီးလည်းအများကြီးပဲအဲဒီအမှတစ်ဆက်ဆက်ပြီးတော့ဇမားကိုယုံကြည်ရပါပရမတ္တခေါ်တဲ့ဇမားယုံကြည်ရဇမားကြီးအမှတစ်ဆက်တတ္တဝအသီးသီးမှာရှိနေတဲ့ဇီဝအတ္တခေါ်တဲ့အသက်ကောင်ဝိညာဉ်ကောင်ကိုလည်းလက်ကြကောင်ယုံကြည်တာအတ္တတိတိသက္ကာတိတိဆိုတာပေါ့ဒါတွေပေါ့ အဲဒီအတ္တတိတိသက္ကာတိတိအရင်ပြုပြီးတော့ဒီအတ္တလေးဟာအမြဲတမ်းရှိနေတယ်ဘဝမျိုးမျိုးမှာရုပ်ကဘယ်လိုပဲပြောရပါမယ်လို့အဲ့ဒီရုပ်ဟောင်းကုန်ဆုံးသွားတဲ့အခါမှာတခြားနောက်ဘဝမှာရုပ်ပြည့်ပြောက်ပြီးတော့ဒီအတ္တလေးကဖြစ်ရတယ်သူကမအိုမနာမသေးအမြဲတမ်းရှိမအိုမနာမသေးတဲ့မဟာဇမခေါ်တဲ့သာဝရဘုရားကြီးကတစ်ဖြစ် စစ်တရားရဲ့အစိတ်အပိုင်းမို့လို့သူလည်းပဲပုံမနာမသေးဘူးအများအားရှိနေတယ်လို့ဒီလိုတက္ကရာဒိဋ္ဌိအဆိုပဲလည်းပဲဝင်နေပြီးတော့အဲ့ဒီအတ္တလေးဆိုတာဟာမသေးခင်သာရှိနေတာသိသွားလို့ရှိရင်အဲ့ဒီအတ္တလေးကလည်းပဲယုတ်ကြီးပြည့်ရှိတယ်လို့သူလည်းပဲပြည့်ရှိသွားရောပြီးရောဆိုတာပေါ့လောလောဆယ်ရှင်ရှင်ကြည့်လို့ခန္ဓာကိုယ်တွေက မာတာပြောတာပူတာရိတာတောက်တာတင်းတာလှုပ်တာရုပ်တရားတွေပေါ့လေသူတို့အတိနဲ့သူတို့ဆင်ယူပြီးလို့ပုံထုတ်ပြောပြနေတာကြောက်ရွံ့နေတာလေးကိုကြည့်နေတော့ရုပ်ကိုကြီးကိုအမိပြုတ်နေတဲ့အသက်ကောင်လေးဆိုတာလည်းပဲမိယာရှင်းတန်းနေမှာသူလည်းပဲရှင်းနေတာပဲမိယာမရှိရင်သူလည်းပဲမရှိတော့ဘူးပြတ်တော့လို့ပြီးရောလို့ဒီလိုတွေ့ထားတာဒီလိုအရေးရှိတာဥစ္စရာတိတိခေါ်တယ် သတ္တရာဒိဋ္ဌိဥစ္စိတာဒိဋ္ဌိဒီပြင်လည်းပဲအများကြီးပါပဲဒီဒီဒီ62ပါးတောင်ရှိပါတယ်ဒီတော့တတ္တဝါတွေကဆိုလို့ရှိရင်အများအားဖြင့်လမ်းမတွေလိုက်ကြတာလူသားတွေမဆိုထားတဲ့သမဏတကူကြီးတဲ့ဇမာကြီးတွေတော့မှလမ်းမလိုက်နေတာပဲဘုန်းကြီးတို့ဗကဇမာကြီးဆိုလမ်းမပဲဒီလိုက်နေတာပဲဒီမှာအတ္တတူတူသိအစွဲကြည့်တာပဲ သူရရှိထားတဲ့ဘဝဟာမဥမနာမသိတော့အနေပေါ့အများအားချမ်းသာတယ်တတ္တဝါရီယာဆိုလို့ရှိရင်သူ့လိုဘဝမျိုးရလို့ရှိရင်ဒါအမြင့်ဆုံးအဆင့်ပဲဆိုပြီးတော့ဒီလိုဆွဲယူထားတာအချိန်မှာမြတ်စွာဘုရားနဲ့တွေ့လို့မြတ်စွာဘုရားတော်မှသူ့ရဲ့အခြေအနေကိုရရှိဖို့ရအတွက်စူးစမ်းဖို့မှာတိုက်တွန်းလေးပါပဲ။ဒါပါသူတို့ဘဝအမှန်မြဲပါတယ်သူတို့ဘဝအမှန်မြဲပါတယ်ဆိုတာထိတ်တောင်ထိတ်ခေါ်လိုက်သေးတာပဲ။ သူ့ဘဝသူ့အခြေကိုအမနာထင်ကြည့်ပြီးတော့တတ္တရဝါဒအစွဲကြီးကြီးနဲ့ခုနအတ္တဝါဒအခြေခံပြီးတော့တတ္တရဝါဒအစွဲကြီးကြီးနဲ့ထင်ကြည့်ပြီးတော့ဗောလေမြတ်စွာဘုရားတော်မှာစိတ်ခေါ်တဲ့အပိုင်းတော်ရောက်သေးတာပဲမြတ်စွာဘုရားကဟောကြားလို့တာနောက်ဆုံးသူအမြင်မှန်ရပြီးတော့ကျွတ်တန်းဝင်တော့တာအဲ့တော့သူ့လောက်တကူမကြည့်တဲ့တာမန်လူသားတွေဆိုလို့ရှိရင်တော့ဘယ်ပြောလို့ရရှိမလဲ အခုလိုကိုယ်လုံးစိတ်သုံးမျိုးလုံးညီကြောက်ဖြစ်တဲ့ဘုရားမြတ်စွာသာသနာနဲ့မကြုံရတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းမီကိုရတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းတရားမကြားနာရတဲ့ပုဂ္ဂိုလ်တွေကြားနာရပေမဲ့လူကြီးရဲ့ကိုယ်လုံးစိတ်သုံးမျိုးလုံးအချို့တကြပြည့်ပြည့်ပြည့်မရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့လမ်းမကြီးသွားဖို့ဒါတူကြနေတာပဲလမ်းမလျှောက်တယ်ဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ရဲ့ဆန့်တာရေးဟာ မရှိတော့ပါဘူးဆင်းရဲကိုကြီးပါပဲသူကအခြေခံဉာဏ်လေးတော့မှရှိမှမရှိပဲကိုကမ္မတက္ကသမာဓိတိဒီအတိလေးတော့မှမရှိတော့ဘူးဆိုတော့လမ်းမလျှောက်လျှောက်လို့ရှိရင်တော့သူ့ရောက်ခလုတ်တွေဟောလိတိုက်ခိုင်ပြီးတော့ဘေးဒုက္ခတွေဖြစ်ဖို့ပဲရောက်ကြည်ကျင်ကြပြီးတော့လည်းပဲအသက်သိဆုံးတဲ့ဒီဖြစ်ဖို့ပဲလမ်းမှာရောက်ဖို့တော့တဲ့မမြင်ဘူးမြတ်စွာဘုရားကတတ္တဝါတွေပေါ်မှာဗောလေမာကုဏသမာဝဝင်စားပြီးတော့ အမှန်တန်ကြီးမားတယ်မဟာကရုဏာတော်ကြီးရှိရတယ်ဘုရားတို့မြတ်စွာဘုရားဘယ်လောက်ကရုဏာတက်တော်မူတယ်ဆိုတာရှိတယ်ကုံမကပฏิပန္နောလောကတဏိဝါတော်တိပတ္တတနာဗုဒ္ဓနာမကဝန္တနာတတ္တိတိမဟာကရုဏာဩကမတိလောကတဏိဝါတော်သူရောငါးပါးတတ္တဝါပေါင်းကြီးကုံမကပฏิပန္နော လမ်းမကိုတစ်လျှောက်တည်းလျှောက်နေ၏ယောဂါဘာတတ္တဝါတွေဟာလမ်းမှလမ်းမှပဲလျှောက်နေကြတယ်လမ်းမှတစ်လျှောက်တည်းလျှောက်နေကြတာမေဃဆိုတာကလမ်းမှလမ်းမှယူရတယ်ပုံမေဃဆိုတာကလမ်းမှလမ်းလွဲပေါ့လမ်းကောက်လမ်းမှလမ်းလွဲလမ်းကောက်တစ်လျှောက်တည်းလျှောက်နေကြတယ်အစမထေတန်တရားကစပြီးတော့တတ္တဝါတွေဟာ ခုနစောစောပိုင်းကစီကရှင်းပြတဲ့အတိုင်းပေါ့လေအမှန်တိုင်းမသိတဲ့အဝိဇ္ဇာตายရတဲ့တဏှာအဲ့ဒီဓာတ်ခံကပါလာတယ်ဝိဇ္ဇာတဏှာဝတိနာဒွေမူလာနိစ္စဝိရိတပါဏိဆိုတဲ့အတိုင်းပေါ့လေအဝိဇ္ဇာနဲ့တဏှာဟာဒါအရင်းခံပဲတဲ့အရင်းခံသံတရားရဲ့အရင်းခံပဲအဲ့ဒီဓာတ်ခံကအစမထင် တန်တရားကစပြီးတော့ဗောလေသူကရှိတယ်လားအဲ့ဒါအရင်ကကြောင်းပြပြီးတော့ခုနသောသောဘင်းကပြတဲ့အတိုင်းပေါ့အမှန်လေးကိုမတိတဲ့အဝိဇ္ဇာကဖုံးကြည့်အမှားတွေကိုရှောက်ရှောက်ပြီးတော့ကြည့်နေတဲ့အဝိဇ္ဇာကဖုံးကြည့်တော့အမှန်မမြင်အမှန်မမြင်တော့ကိုထင်ထားတဲ့ဟာတွေကိုအပြစ်ကမတွေ့တော့အကောင်းကြီးပြီးတော့ตายရတဲ့ဆွဲလာနေအဲ့ဒီတဏှာအဝိဇ္ဇာတဏှာဥပါဒါပေါ့ ကိလေသာအရေးခံအဲ့ဒါတွေကစအဲ့ဒါတွေကစပြီးခုနအတ္တဆိုတဲ့အကောင်းလေးရှိတယ်မရှိဘူးဒီလိုယူဝါဒတွေတော့ဒီအတ္တကောင်းကြီးကမြဲတယ်မမြဲဘူးပြတ်သွားတဲ့စတယ်လို့ဒီယူဝါဒဆိုးတွေမျိုးမျိုးပဲတောက်တဲ့နှစ်ပါးတော့ရှိတယ်နန်းလွဲကြီးနန်းမှားကြီးနန်းကောက်ကြီးဟောအများကြီးပဲအဲ့ဒီနန်းလွဲကြီးနန်းကောက်ကြီး ကြောက်နေတဲ့တတ္တဝါတွေမြတ်စွာဘုရားကမာကရုဏာတမပါဆိုတာကမှဝင်စားတယ်ဝင်စားပြီးတော့သဗ္ဗိတဉာဏ်တော်နဲ့ရှိတော်မူတဲ့အခါမှာတခါတည်းကမှပုဂ္ဂိုလ်ကုန်းတွေ့နေတာဟောတတ္တဝါတွေဟာလမ်းမကိုလမ်းကောက်ကိုတခြားတည်းလျှောက်နေကြပါလားလမ်းမတခြားတည်းလျှောက်နေကြပါလားဆိုတာအဲ့ဒီလိုမြင်တော်မူရဲ့ဣတိဣရောပတ္တတာနာ သတိယူလိုက်ဉာဏ်ဖြင့်မြင်တော်မူကုန်သောဗုဒ္ဓနာတစ္ဆာလေးပါအမှန်တရားကိုပိုက်ကြခြင်းနဲ့သိမြင်တော်မူကုန်သောဘဂဝန္တနာမြတ်စွာဘုရားတို့၏တာဏ၌တတ္တိတုပုပုရွရွညလာစွာသောတတ္တဝါတို့အပေါ်၌မဟာကရုဏာကြီးကျယ်မြင့်မြတ်တဲ့ရှင်သာသနာမှုသည်ဥက္ကမတိတက်ရောက်နေ၏ ကြီးကျယ်မြင့်မြတ်တဲ့မဟာကရုဏာမဟာကရုဏာနာကြီးမားတဲ့မဟာကရုဏာမဟာကရုဏာပြည့်ုံတက်တက်လားဆိုတော့မဟုတ်ပါဘူးလမ်းမှလျှောက်နေတဲ့လမ်းကောက်လျှောက်နေတဲ့သတ္တဝါတွေလမ်းမှရောက်အောင်လမ်းလျှောက်လျှောက်တတ်အောင်ဆိုပြီးတော့မြတ်စွာဘုရားမှာမဟာကရုဏာရှိထားပြီးတော့တမိတအဲတမိတဉာဏ်တော်နဲ့ဒေသနာဉာဏ်တော်နဲ့တရားတွေကိုဟောကြတယ်ဟဲ့ ဤအမျိုးမျိုးနဲ့ဟောကြားခဲ့တတ္တဝါတွေရဲ့ဣဇာတယအခြေအနေအိန္ဒြေနည်းရဲ့အခြေအနေကြည့်ပြီးတော့ရှင်းတယ်လို့ပေါ့တရားတွေဟောတာအဲဒီဟောကြားတဲ့တရားတော်ကြီးထဲမှာအခုမိဇိမနေကေဥပရိပါဏတာပါဠိဝိဘင်္ဂဝက်ကိုကူမြောက်အရဏဝိဘင်္ဂသုတ်တံတဲ့အရဏဆိုတာက အပြစ်ပေါ့ဒီကိလေသာအပြစ်တွေပါပဲအပြစ်ကင်းဝေးအပြစ်ကင်းဝေးပေါ့ဒီကင်းဝေးနေထိုင်ပြီးတော့တန်မြာတစ်လျှောက်လုံးမှာချမ်းသာဒုက္ခတွေရရှိဖို့ပေါ့လေဒီရောရှိပြီးတော့မြတ်စွာဘုရားကခေါ်ကြတဲ့ဒေသနာပါပဲအဲ့ဒါဘုန်းကြီးကကောင်းစဉ်ကိုတတ်ထားပါတယ်ဒီကင်းဝေးနေထိုင်ရေးတရားတော်တဲ့ကောင်းပါလေဒီတရားတွေကဘုန်းကြီးတို့ရဟန်းတော်ဒီမှာဆိုလို့ရှိရင်တော့ တတ်နိုင်ဆုံးပေါ့လေပြေဝအောင်ရှင်းသုံးရမှာပါပဲလူကြောင့်များကတော့လောကီလူမှုကိစ္စတွေကလည်းတစ်ဖက်ကရှိနေသေးတော့အကုန်လုံးတော့လည်းပဲကြည့်ပြီးဘောမဖြစ်နိုင်ဘူးကိုယ်နဲ့ထိုက်တန်မများတန်မများလေးတွေပေါ့လေဒါလေးကိုကျင့်ရတာပေါ့အဲ့တော့ဓမ္မမတိကကောင်းစဉ်ကျင့်သုံးရတဲ့တရားပေါ့လေချက်၉ချက်ရတယ်နကာမတုခမနုယုံစေရ ဒီနာကမ္မပုဒ္ဒတဏိကာနာရိယအနတ္တတဟိတံစသည်ဒီနာဒီနာယုံညံသောဓမ္မဇဝတိဇာသား၏အလေးအလာအကျင့်ဥစ္စာဖြစ်သောဘုရုသနိကံလူများစီအလေးအလာအကျင့်ဥစ္စာဖြစ်သောအနတ္တအနတ္တယံမြင့်မြတ်သောပုဂ္ဂိုလ်၏အကျင့်မဟုတ်သောအနတ္တယံတရှိခြင်းစင်ကြယ်သောအကျင့်မဟုတ်သော အနတ္တတန်တံမိမိတကယ်လိုအပ်တဲ့အကျိုးစီးပွားနဲ့မဆက်ဆံမပတ်သက်သောကာမတုခံကာမတုခံကာမဂုဏ်ချမ်းသာကိုအနအနုယုံစေရအာမထုတ်ရတဲ့ပါမထတာအာမထုတ်ရတဲ့လူရရတဲ့ဓမ္မကာမချမ်းသာသုံးဆောင်မှုတဲခွာရှောင်းပါတဲ့လုံးဝရှောင်းရမယ်ပုဂ္ဂိုလ်တွေကတော့ ရှေ့တန်းကလည်းရှင်ဟန်ပုဂ္ဂိုလ်တွေပါပဲအဲ့ဒါကိုကောင်းကျင်နေတဲ့မြတ်စွာဘုရားတခုချင်းတခုချင်းကမိတ်ကြတော်မူသွားပါတယ်အဲပါဠိတွေလျှောက်ရုံနေလို့ရှိရင်ရှေးဝေယရှိတယ်ဗောဒါရှိကဟောထားတဲ့တရားအနုတ္တန်နေလည်းပဲစဒီနေ့မှကောင်းနေနေလည်းပဲသိနာလည်ဖို့ရပါတော့အဲဒါလေးထပ်ပြီးတော့သူကြည့်ကြအောင်လို့ အဲ့ဒါလေးဆိုပြီးမှတစ်ခုချင်းတစ်ခုချင်းပေါ်လို့မြတ်စွာဘုရားရှင်းလင်းဝေဖန်ပြထားတဲ့အတိုင်းပေါ့လေဘုန်းကြီးညာမြင်ကြမြတ်อืมရှင်းလင်းဝေဖန်ပြီးတော့ပြတ်ရအောင်အဲ့ဒါလေးဆိုကြဦးကာမချမ်းသာသုံးဆောင်တာခဲခွာရှောင်းရှောင်းနိုင်စေကာမချမ်းသာသုံးဆောင်တာ သက်ခွာဆောင်နိုင်စေကံကုန်ချမ်းသာဆိုတာကတော့ပြီးတဲ့အတိုင်းပါပဲမြင်ကောင်းကြားကောင်းနားကောင်းရတာကောင်းသိတွေကောင်းဒါတွေပါပဲဒီကံကုန်ချမ်းသာတွေဒါတွေနဲ့ စိတ်နဲ့တွေ့သွားတဲ့အခါမျိုးမှာဒါလေးတွေအကောင်းလေးတွေပဲဆိုပြီးတော့ပေါ့လေသာယာခံစားတာဒါကာမဂုဏ်ခံစားတယ်ခေါ်ပါလေအဲ့ဒီကာမဂုဏ်ခံစားမှုမျိုးတဏှာနဲ့သာယာပြီးတော့ခံစားတဲ့အမှုမျိုးသက္ကထက္ကဒါကိုအသုံးပြုတဲ့အမှုမျိုးတဲ့သေခွာရှောင်းပါတဲ့ကာမဂုဏ်အာယုန်ဒီကိစ္စတွေကိုဖယ်ရှားပြီးတော့မြင့်တဲ့ညာအတွင်းရှင်းအတွင်းထောင်းတဲ့ပုဂ္ဂိုလ်များတော့ လုံးဝကြောက်ရမှာပေါ့ကြောက်နေအောင်လည်းပဲပြင်သုံးရတာပေါ့လူကြောင့်များအနေနဲ့ကတော့မကိရမကင်းကြောင်းလေးတွေကရှိနေတော့လုံးဝကြောင်ဖို့ဆိုတာတော့မလွယ်ဘူးပေါ့ဒါမှလည်းကိုမပိုင်မဆိုင်တဲ့ကာမဂုဏ်တွေမှာတော့တစ်ဖက်ဆုံးမရောက်ရအောင်ဆိုပြီးတော့သူကြောင်ရအဲရံခါကုလိုသတိပ္ပံတရားတွေအထုတ်ခွင့်ရတဲ့အခါမျိုးမှာတော့ သီလကလွဲလို့ရှိရင်ကျန်တဲ့သမာဓိပညာတရားကရဟန်းတော်များနဲ့တန်းတူထားပြီးတော့ကျင့်သုံးနေရတာဖြစ်တဲ့အတွက်ကျင့်သုံးချက်ခဏမှာတရားကောင်းတရားကျင့်သုံးချက်ခဏမှာတော့ကာမဂုဏ်တွေလုံးဝကြောင်းနေရမှာပါပဲ။ဒါတော့နောက်ပိုင်းကျမှရှင်းပြ။ဒါပယ်ရမယ်။အတုံးမပြေရမယ်တစ်ဖက်ဟုတ်အစွန်းတစ်ပါးပေါ့။မတုံးဆောင်တဲ့ကိုငင်းစေတဲ့ဒါလည်းရှောင်းနိုင်စေ။ ကာမဘုံမှာကာမဘုံသားတယောက်အနေနဲ့ကာမတဏှာရဲ့အလိုရလာပြီးတော့ဖြစ်ရတယ်ဆိုတော့တင့်တော်တဲ့အဝတ်တို့တင့်တော်တဲ့အစားအစာတို့တင့်တော်တဲ့အရာလေးရာတို့တင့်တော်တဲ့ဇေဝတ္တစာတို့အပူအေးပေါ်လေးညှတာအောင်နေမှုတို့တွားရထဲလိုအရိယဘုလေးမျိုးညှတာအောင်နေမှုတို့ဆိုတာဒါကတော့လိုအပ်တာပဲ။ အဲ့တော့တင့်လျော်တဲ့အဝတ်စသည်မှမဝတ်ဖဲနဲ့ခန္ဓာကိုယ်တက်တက်ပြင်မဆင်းရအောင်တည်တဲ့ဒီပြင်မဆင်းရအောင်လို့တစ်ဖက်ဆွန့်ရောက်ဒီလိုတင်းနေခြင်းတဲ့ဟာမျိုးလည်းပဲမြတ်စွာဘုရားကမလိုလားဘူးအဲတော့ကာမဂုဏ်အာယုန်တွေဘာလို့မသုံးဆောင်မဲနဲ့ခန္ဓာကိုယ်ပြင်မဆင်းရရင်တက်တက်ညာဖြစ်တဲ့အကျင့်မျိုးလည်းပဲဒါလည်းပဲကြောက်ရမယ်တဲ့ မြတ်စွာဘုရားကိုယ်တိုင်လည်းပဲသူ့ရဲ့ဥပါဒ်ကိုရှင်းလို့ဘာမှအကျိုးမရှိဘူးသင်မသိရင်တက်တက်မြပဲအဲ့ဒါတော့နောက်ပိုက်ကြမှာရှင်းကြမယ်ကဲအဲ့ဒါလည်းဆိုအောင်မတုံးဆောင်နဲ့ကိုရှင်းစေဒါလည်းရှောင်းနိုင်စေအတုံးဆောင်နဲ့ကိုရှင်းစေဒါလည်းရှောင်းနိုင်စေ ချို့ပုဂ္ဂိုလ်များကတော့ဒီကာမဂုဏ်အာယုန်လေးပါလေ။ဒါခံစားတယ်။ခံစားတယ်ဆိုလို့ရှိရင်လည်းပဲအယောသအပြောသကာမလမ်းကိုလိုက်တယ်လို့ဆိုလို့ရှိရင်ဒါတမျိုးအားဖြင့်တို့မှာပေါ့လေ။အပြစ်တင်စရာဖြစ်တဲ့အတွက်မသားမတော့ဆုံးနဲ့ကျင့်ညာရောမသားမတော့နဲ့ကျင့်ညာတော့တစ်ဖက်ဆုံးရောက်သွားညာရော။ တော့ကံကိုပင်မဆင်းရဲတော့ခုနအစားအစာတွေအဝတ်တွေဘာတွေလက်ခံပြန်လို့ရှိရင်လည်းပဲကြောက်တိတ်တဲ့ဤကမသိတော့ကာမဂုဏ်အာယုံကိုခံစားတဲ့တစ်ဖက်ဆုံးရောက်သွားပြန်တယ်သူတို့မှာတော့ဟိုဘက်ရောက်လိုက်ဒီဘက်ရောက်လိုက်ပါအဲ့ဒီလိုရှိတယ်အမှန်ကတော့ဒီပုဂ္ဂိုလ်တွေကဒီအစွန်းကိုသူတို့မရှောင်တတ်ဘူးမရှောင်တတ်တော့ တခုတက်တာလို့တက်တာလို့တက်တာရညဆိုပြီးတော့တခုချောင်းလဲလို့ရှိရင်အခြားတစ်သွန်းမှာတခုတစ်သွန်းသွားပြီးတော့ညှိနေတာရှိအာဒီသွန်းညှိနေလို့ဆိုပြီးတော့ဒီသွန်းချောင်းလိုက်ကြလို့ရှိရင်လည်းဟိုသွန်းတစ်ခါညှိနေကြရောအဲ့တော့မိမိရဲ့စိတ်နဲ့စိတ်ထားကိုတိုးမြင့်ပြီးတဲ့သမထဘာဝနာနဲ့ပညာဘာဝနာအရှင်းမရှိပဲနဲ့အလွတ်နေတဲ့ပုဂ္ဂိုလ်ကြီးအဖို့ရမှာဆိုလို့ရှိရင်ဒီအစွန်းအစွန်းကြောက်ဖို့မလွယ်တဲ့ကိစ္စပဲ ဟောဘုန်းကြီးတို့မြတ်စွာဘုရားကကိုယ်တိုင်လည်းပဲရှောင်းတာလေသိကောင်းတယ်ကိုယ်တိုင်ရှောင်းတာလည်းလို့ရှောင်းမလဲဒီကြီးမပရိပဒါခေါ်တဲ့အကျဉ်းလန်းစဉ်နဲ့ရှောင်းလာတာပေါ့ဒီကြီးမပရိပဒါဆိုတာသိတဲ့အတိုင်းသမာဓိအစရှိတဲ့မှန်စွာမြင်တဲ့မဲ့ကြီးခြေပါအကျင့်တရားနဲ့ရှောင်းလာတာမဲ့ကြီးခြေပါအကျင့်တရားကြီးကျင့်သုံးနေလို့ရှိရင်ဒါရင်သောဝိဒ္ဓဖြစ်နေတာ အခုခွေးတို့ပြိပ္ပဏတရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဒီဟောကိုယ်လေးဆက်ပြီးတော့ကိုယ်ရလေးကြီးကိုယ်လေးလိုက်ပြီးတော့မပြတ်မလားကျွဲကျွဲနေနေရှိနိုင်အောင်ကြောင်းရဆိုင်ကြည့်တဲ့စိတ်တွန်းအားပြီးအများအားပေးနေတာပဲတွန်းအားပေးတော့ကျွဲကျွဲတဲ့သတိကလေးတွေဖြစ်လာပြီဆိုလို့ရှိရင်ရှုမိရအာရုံပေါ်မှာစိတ်ကလေးကစိုက်စိုက်စိုက်စိုက်ပြီးတော့ကြာမြင်နေကြတယ်နားနေစားတယ်ကြည့်တယ်ကြည့်တယ်ကိုယ်လေးစံနေကောင်းနေငယ်ကြွားနေငါနေချတယ် အဲ့ဒီခိုက်တာမှာသင်ရှားတဲ့လူသဘောနာသဘောကြောင်းကျိုးသဘောတွေအမျက်စုရဲ့သဘောတွေဒါတွေပြုဝေရတွေအစဉ်ကြောင်းကြဆက်ပြီးတော့သွေးမြစွာရှုမိပြီဆိုလို့ရှိရင်ရှုမိရအောင်လေးမှာစိတ်ကလေးကစူးစူးစီးစီးဖြစ်နေတာအချိန်တိုင်းအချိန်တိုင်းပေါ့လေစူးစူးစီးစီးဖြစ်နေလို့ရှိရင်ချိန်ပိုင်းလေးအချိန်ပိုင်းလေးဟာဓမ္မရှုမိတဲ့အာရုံနဲ့စပြီးတော့သာယာမှုဒါတွေဖြစ်ကုန်မလားဘူးဘယ်လောက်ကောင်းလဲနောက်ရှုမှတ်တဲ့အချိန်လုံးတည်းပြီးတော့ရှုအားတွေ ပြည့်သွားကောင်းသွားလို့ရှိရင်ကာယတရားအာယုံနဲ့တွေ့တာတော့ကာယတရားအတန်လေးအနံလေးတွေအရသာလေးအဖြစ်တွေ့လေးတွေကြားကျူသတ်တော့ဖြစ်တွေ့နေတာတော့မှကောက်လိုက်တာဆိုပြီးတော့ตายရမှုပေါ်မလာတဲ့နဲ့ဟောဓမ္မဓမ္မချမ်းသာသုံးဆောင်တာပဲကွာရှောင်းနိုင်ပြီဆိုတဲ့မြတ်စွာဘုရားသုဆုံးမကျဲဒါရဓမ္မကြီးလို့လားအဲ့လောက်ကောင်း ဒီထဲကညာလေးအဆင့်အဆင့်ဖြစ်လာပြီဆိုလို့ရှိရင်တော့ဘယ်ပြောဖို့ရရှိမလဲသိကောင်းတာပေါ့အဲအ ਨੇ ဆုံးတတ္တပတိမဲ့အစီရောက်သွားရင်အပေလားစီတတ်တဲ့ခုနကာမဂုဏ်အာယုခံစားမှုတွေတစ်ဖက်ဆုံးရောက်တာမရှိတော့ဘူးမကင်းကြောင်းတာတော့ဒါတော့ရှိဦးမှာပေါ့မတုံ့ဆောင်မဲနဲ့ကိုညှင်းတဲ့လူအချင်းမျိုးလည်းပဲမရှိတော့ဘူးတခါတည်းဆောင်ပြီးသားတစ်တလုံးတစ်ပါလုံးတစ်တန်မြာလုံးမှာတခါတည်းကိုလမ်းမကိုမလိုက်တော့ဘူးလမ်းမကြီးပဲဆောက်ဖို့ဒါဒေသနေတာလေသူတမဘုန်းကြီးတို့မြတ်စွာဘုရားရှိသားကနေပြီးတော့ လက်မှန်ခေါ်တဲ့မိကြီးမပฏิပဒါပေါ့လေဖြောက်ကျူးတဲ့နန်းလမ်းဖြောက်ကြီးကိုယ်တိုင်ဖြောက်ပြတယ်လေလမ်းမှာရောက်နေတဲ့ပုဂ္ဂိုလ်ကြီးလမ်းဖြောက်သွားအောင်လို့လမ်းမှန်သွားနိုင်အောင်လို့လမ်းပေါက်သွားနေတဲ့ပုဂ္ဂိုလ်ကြီးလမ်းဖြောက်သွားနိုင်အောင်လို့ရှိပိုင်းကနေပြီးတော့မြတ်စွာဘုရားကလမ်းမှန်နေအကျဉ်လမ်းမှန်နေရှားဖွေတော်မူခဲ့တယ်လမ်းဖြောက်လေးကိုရှားဖွေတော်မူခဲ့တယ် ကိုယ်တိုင်တွေ့ထားတဲ့လမ်းမှလမ်းကြောင်းနေရှင်းရှင်လို့ဟောလေဝိရိယသတ္တဝါတွေကတော့ဟောပြဟောပြလို့ဒီမှာဘုန်းကြီးတို့တွေကတော့ရှင်းနေရတာပေါ့မြတ်စွာဘုရားလက်ထက်တော်ကစားပြီးတော့အခုအထိပေါ့ဒီရှင်းလမ်းစဉ်တွေရှင်းနေရတာပဲဟောရှင်းလမ်းစဉ်တွေရှင်းနေတော့ခုနသောသောပိုင်းကပြောခဲ့တဲ့အတိုင်းရှိရအောင်လို့ဟောစိတ်ကလေးကစိုက်ကြနေတဲ့သမထဘာဝနာတွေရှင်းနေပြီအာယုန်လေးတွေစိုက်မှန်ကြကြသိနေတယ်ကျူပြားနဲ့ကျူတာနဲ့တကွဲတရားစီအကြောင်းနဲ့အကျိုးနဲ့ဒါလေးလည်းပဲတကွဲတရားစီ အမြဲကုန်လေးဆင်းရဲကုန်လေးသူသဘောတိုက်ပြီးဖြစ်ကုန်လေးတွေပါလေဒါတွေလည်းပဲအဖြစ်စဉ်သိပညာဘာဝနာတွေလည်းဖြစ်ပညာဖြစ်နိုင်လောက်အောင်လည်းပဲစိတ်ကိုတို့မြင့်သေးနေတာကိုဘာဝနာတွေဖြစ်နေတာအဲ့တော့သမထဘာဝနာရောပညာဘာဝနာရောအချိန်များပြီးတော့တစ်စီမိတစ်စီတစ်စီမိတစ်စီဖြစ်နေရင်ငကိုကအဲ့ဒီလိုဘာဝနာလက်မဲ့ဖြစ်ခဲ့တဲ့အတွက် တာယာစရာလေးနဲ့ညီကြနန္တဖြစ်ပြီးသွားရဲ့လွယ်လွယ်ပဲဒီမှာတာယာခံစားမိတယ်အခုတော့အမှန်တိုင်းဒီမှာပိုက်ချပြီးရဲ့မန္တသမစရာသိနေတယ်ဆိုတော့မတိလို့တွေ့မိတာဆွဲမိတာဟာဟောတိတော့ဒီမှာပြည့်ပြည့်ပြည့်ပြည့်ပြီးတော့သွားတာပြည့်သွားတယ်ဆိုရင်ဟောကာမဂုဏ်ချမ်းသာဒါကို မခံစားဘူးကြောက်နိုင်ပါသေးဆိုတော့မြတ်စွာဘုရားဆုံးဆုံးမကျဲအလိုလိုပြီးနေတာဘယ်လောက်ကောင်းလဲဒီတွင်းမှာလည်းတန့်ရှင်းလို့အရဏဆိုတဲ့အတိုင်းပါပဲအရဏအပြည့်နာစာကြီးကျင်းနေတာအပြည့်ကင်းဝေးနေထိုင်ရဆိုတဲ့အတိုင်းပါပဲစစ်တမ်းကြရတော့အပြည့်ကင်းနေတာသီလနဲ့အကျမ်းစာပေါ်တဲ့အပြည့်တွေတစ်ဖက်ဆုံးရောက်သွားတော့လုံလုံကျွေးကျွေးအကျမ်းစာအပြည့်တွေကင်းနေတာ သမာဓိဘာဝနာနဲ့စိတ်တက်ဖြစ်နိုင်တဲ့အဖြစ်အနာစာတွေကင်းနေတာဉာဏ်နဲ့ဖြစ်သွားလို့ရှိရင်ကိလေသာမျိုးကအစဒါလည်းတစ်ခင်းပြီးတော့နေတာအကျမ်းသာရောအလတ်သာရောအနုသာရောသုံးသာလုံးဒီမှာကင်းနေတာဘာဖြစ်လို့လဲဆိုတော့အကျင့်ကဒီမှာသုံးမျိုးရှိနေတာဟိုသီလကျင့်သမာဓိကျင့်ပညာကျင့်တယ်သီလနဲ့အကျမ်းစာတွေဒီမှာကင်းသွားတယ်သမာဓိနဲ့စိတ်တက်ဖြစ်နေတဲ့အနုအလတ်သာတွေကင်းသွားတယ်ပညာနဲ့အနုသာငုံနေတဲ့မျိုးတွေကင်းသွားတာဘာကြောင့်လဲဒီပါရှိတော့ ဒီကိဝိနေထိုင်ရေးဆိုတာကိုဟောဒီအကျင့်ကြီးဖြစ်စိတ်ကောင်းဒီတော့ဒီလိုအကျင့်ဖြစ်တဲ့အခါမျိုးမှာလည်းပဲမပြည့်စကောင်းနဲ့တင့်လျော်တဲ့အဝတ်အစားအသောက်အနေအထိုင်ရှိဝတ္တတာကအစအပူရိမျှတာအောင်အရိယဘုမျှတာအောင်လည်းပဲကျင့်သုံးနေတာကျင့်သုံးနေတော့ကျင့်လျော်တဲ့အဝတ်အစားအသောက်အနေအထိုင်တွေကြောင့်မှမသုံးဆောင်ပဲနဲ့တက်တက်မဲ့ ခန္ဓာကိုယ်ပင်မဆင်းအောင်ရှင်းနဲ့အကျင့်မျိုးဆိုတာလည်းပဲဒီမှာမရှိတော့မသုံးဆောင်တဲ့ကိုရင်းစေဒါလည်းရှောင်းနိုင်သေးဆိုတာပါလို့အဲ့ဒါတွေကမသုံးဆောင်မဲနဲ့တက်တက်နဲ့ကိုယ်ပင်မဆင်းရုံညရှင်းတဲ့အကျင့်မျိုးလည်းမဟုတ်တော့ဘူးအဲ့ဒါလည်းရှောင်းနေတာဖြစ်သွားပြီဟောဒီနေ့အတိုင်းနဲ့ဓမ္မလမ်းမနှစ်တွဲအစွန်းနှစ်တွဲတဲ့အစွန်းနှစ်တွဲတစ်ဖက်ဆွန်းရောက်သွားတဲ့အစွန်းနှစ်တွဲအရောက်ကြတာဒီလအခြေခံပြီးတော့သမာဓိ ပညာကဒီတရားတွေပွားကြည့်နေတတ်တဲ့ဘာဝနာတရားတွေဒီမှာအားထုတ်နေတယ်ဆိုတော့ตายာဆရာနဲ့တွေ့လည်းပဲอืมตายာမှုရာကဘောမလာဘူးတင့်လျော်တဲ့အဝိကာသမြတ်စွာဘုရားခွင့်ပြုတယ်သုံးဆောင်ခြင်းနဲ့ဟာလေးလည်းပဲသုံးဆောင်ပြီးတော့နေတော့ခန္ဓာကိုယ်လည်းပဲပြန်မသိရောလည်းပဲလောက်ရမရောက်တော့ဘူးဒီတော့ဘုန်းကြီးတို့သာသနာ့နယ်ပယ်တွေက

ခန္ဓာကိုယ်ပြန်မဆင်းရောက်မရမရောက်ရအာဝုဒ္ဒနဲ့ဝဝတ်နေတာစားတဲ့နဲ့အစာစားနေတာနေတဲ့နဲ့သုံးဆောင်နေတဲ့ကြောက်အိပ်ရာနေရာတွေလည်းပဲဓမ္မသုံးဆောင်နေတာဇီဝတ္တစာတွေလည်းပဲဓမ္မတင့်လို့ပြီးဝဲနေတာအပူအေးညတ်တာအောင်လည်းနေတာအရိယာဘုညတ်တာအောင်လည်းနေတာဟောသုံးဆောင်တယ်ဒီစီလည်းသုံးဆောင်နေတင့်လို့လည်းနေတယ်သုံးဆောင်တော့အတ္တကိမ္မတံယောဂ ခန္ဓာကိုယ်ပင်မဆင်းရဲရင်တက်တက်ညာဖြစ်တဲ့တစ်ဖက်ဆုံးရောက်မသွားဘူးအဲ့တော့မလွတ်တာလို့ဒီလိုတောင်းတောင်းတဲ့အခါမျိုးမှာလည်းပဲခုနသောသောပိုင်းကပြောခဲ့တဲ့အတိုင်းပါလေကျွတ်မှမှုလေးနဲ့တော့သုံးဆောင်လားအကုန်လုံးပေါ်သမျှဟာဒီပေါ်လေးကိုယ်နဲ့ဆက်ပြီးတော့ပေါ်လဲပေါ်လဲလိုက်ပြီးတော့ဓမ္မဆွဲမြဲစွာရှုရှုနိုင်လာအောင်လဲကြောင်းရဆိုင်ပြီးနေတာစားတဲ့ခါရောဝတ်တဲ့ခါရောကြောင်းအရာနေရာသုံးဆောင်တဲ့ခါများရော စိတ်ကြည်ကြီးတွေပြီးဝဲတဲ့အခါမှာရောသွားရထိုင်ရောအရာကိုလေးမျိုးလုံးမှာရောအပွေးနှက်တာအောင်လူနေတဲ့အခါမျိုးမှာရောအလတ်မရှိပါလိမ့်လုံးဝအိပ်ပျော်ခြင်းခြံလာတာပြီးတော့ကျန်တဲ့အချိန်တွေမှာအလတ်မရှိကျင့်သုံးနေထိုင်နေတာဖြစ်တော့အမှတ်ကလေးတွေထည့်တယ်ပြီးတော့ဒီမှာကျင့်သုံးနေတာဖြစ်တော့သုံးတွဲရတဲ့မတွဲတာလို့သုံးပြရတဲ့ဒီရှိနဲ့စပ်ပြီးတော့လည်းပဲตายမှုပေါ်မလာတော့ဘူးဒီနည်းနဲ့ပဲကမ္မ ကာမဂုဏ်ချမ်းသာကြောက်နိုင်ပါစေဆိုတဲ့မြတ်စွာဘုရားဆုံးဆုံးမကျဲဒါလွတ်သွားတယ်အဲလိုက်နာပြီးသားဖြစ်သွားတယ်မလက်ကောင်းတယ်အခုဘုန်းကြီးတို့ရှင်ယဟအပါဝင်ဘောယောဂီသရောရှင်လေးမြတ်စွာဘုရားခွင့်ပြုတဲ့တင့်လျော်တဲ့ပစ္စည်းလေးပါးတွေသုံးဆောင်ရတာဟာခန္ဓာကိုယ်သင်္မဆင်းရဲစီတတ်တဲ့ဆင်းရဲမှုတက်တဲ့အကျိုးသာဖြစ်စီနိုင်တဲ့ တစ်ဖက်စွန့်မရောက်ရအောင်သုံးဆောင်ရပြီလို့ဒီလိုဒိဋ္ဌိယူရမယ်အဲဒီလိုသုံးဆောင်တဲ့အခါမျိုးမှာလည်းပဲသုံးဆောင်ရတဲ့ပစ္စည်းနဲ့စပ်ပြီးတော့နေထိုင်ကျင့်သုံးမှုနဲ့စပြီးတော့ตายရမှုမပေါ်ရအောင်အမှတ်ကလေးတွေကလည်းပဲထက်ထက်ပြေးနေပြီပေါ်တိုင်းမလားလည်းပဲရှုမှတ်နေပြီရှုမှတ်လို့သမာဓိပညာတရားတွေလည်းရှင်းနေပြီဆိုလို့ရှိရင်ဟောตายရမှုပေါ်မလားဟုတ်ဘယ်လောက်ကောင်းလဲအဲ့ဒါအလေအလတ်ဖြစ်နေတာဟော ပါဠိလိုမကြည့်မှခေါ်တယ်ဗမာလိုကတော့အလေအလတ်တနည်းအားဖြင့်ဘဟုလမ်းကြောင်းပေါ့အဲ့ဒီဘဝနာကြောင့်ဒီတိုင်းလျှောက်သွားလို့ဒီနိဗ္ဗာန်မှာရောက်တဲ့ဒီအကျိုးပြုတာမလို့သူ့ကိုပฏิပဒါလို့လည်းခေါ်တယ်။နေ့ကပေါင်းတတ်လိုက်တဲ့အခါကျတော့မရှိမှပฏิပဒါအလေလမ်းမနှစ်သွဲကိုလျှောက်သိမ်းပြီးတော့အလေဘဟုကြတဲ့အကျင့်လမ်းကြောင်းတဲ့အကျင့်လမ်းကောင်းတဲ့အကျင့်လမ်းဆောင် အကျင့်လမ်းမှန်တဲ့အဲ့ဒါအလေလတ်ဆိုတယ်အဲ့ဒါအစွန်းနဲ့သွဲလမ်းမှပဲအလေလမ်းမှလိုက်နိုင်ပြီဆိုတာဒါပြောတော့ဘုရားပတိပြိဿနားလိုက်ကြပါလားတချို့ကမယ်အစွန်းနဲ့သွဲလမ်းမှပဲအလေလမ်းမှလိုက်နိုင်ပြီအစွန်းနဲ့သွဲလမ်းမှပဲအလေလမ်းမှလိုက်နိုင်ပြီ လမ်းမှာဆိုလို့ရှိရင်တော့လမ်း၆ဆိုလို့ရှိရင်တော့ဒါကြောက်ရမှာပေါ့ဒီအကျင့်ကျင့်ရမှာပေါ့လမ်းမှာကိုကြောက်တဲ့လမ်းမှာကိုဒီမှာကြောက်နေကြတာပညာများအပါဝင်ပေါ့လေမြို့သားမြို့သမီးယောဂီသူတော်စင်တွေပေါ့သာသနာပွင့်ရင်းခိုက်မှာအကျင့်တရားအမှန်အရေးကြီးတာပဲဆိုတာကာမဂုဏ်နဲ့အချင်းကုန်နေဖို့ကုန်နေဖို့ကြီးမဟုတ်ဘူး တော်ကောင်းတရားတွေလည်းပဲကျင့်သုံးရသကောင်းနဲ့ကျင့်သုံးမှမိမိစိတ်နဲ့စိတ်ဓာတ်တွေလည်းပဲမြင့်မြတ်ပြီးတော့မိမိဘဝကိုလည်းပဲတိုးမြင့်ပေးရရောက်တယ်အထူးအားဖြင့်အပယ်လေးပါးကလွတ်အောင်လို့နှင့်တင်တရားရောက်တယ်ဆိုတာပေါ့လေအပယ်လေးတွေကိုပြစ်စသင်ရင်ပြီးတော့ကြောက်ွယ်ပြီးသင်ပြီးတော့အခုလိုလာပြီးတော့ကိုယ့်ဘဝကိုတိုးမြင့်ပေးရတယ်တိုးမြင့်နေကြတဲ့ပုဂ္ဂိုလ်တွေတိုးမြင့်ပေးဖို့ရာအတွက်ရည်ရွယ်နေကြတဲ့ပုဂ္ဂိုလ်တွေပေါ့လေ အခုမြတ်စွာဘုရားမိန့်ကြားတော်မူတဲ့အကျင့်လမ်းမှာတဲ့မိကြီးမပတိပဒါပေါ့လေအလေလဘုလမ်းကြောင်းအကျင့်မှာအကျင့်ကောင်းကြီးပေါ့လမ်းမှန်ကြီးအဲ့ဒီလမ်းမှန်ကြီးရှောက်နေတာပဲအခုလမ်းမှန်ရှောက်တော့ဓမ္မတိလအကျင့်ရောသမာဓိကျင့်ရောပညာကျင့်ရောဒါတွေပါသွားပြီဒီလအကျင့်မှန်မှန်ရှောက်တဲ့အတွက်ဒီဒိဋ္ဌကမကိလေသာရောဒါတွေကျင့်နေတာအထောက်အကူတွေကျင့်နေတာ သမာဓိတွေစက္ကစက္ကဖြစ်နေလို့ရှိရင်စိတ်ထဲမှာကိလေသာတွေလာမကဘူးဉာဏ်တွေအစစ်အစစ်ဖြစ်သွားလို့ရှိရင်ကိလေသာမျိုးပါတစ်ခါတည်းပြုတ်နေတာဆောင်းကျူးလို့ကောင်းနေတာပဲနောက်မှတ်ပါများသွားတဲ့အခါကျတော့အချိန်တွေရပြီးတော့အားတွေသစီမိသစီသစီမိသစီမှာပြည့်သွားတယ်ယုံနာတွေကွဲပြီးယုံနာကြောင်းကျိုးပြီးယုံနာဉာဏ်ဉာဏ်ဒုက္ခအနာတ္တဆက်လက်ပြီးဝိပဿနာဉာဏ်ဒီခါတဲ့မှာစဖြစ်လာတာ အခြေခံဥပဒနာဉာဏ်ကစပြီးတော့ဥပဒနာဉာဏ်တွေမှာဖြစ်လာတာဒီကလေးပေါ်ရစ်ကလေးပြောခတ်တွတ်တွတ်သိတရရင်နဲ့ကုံဆုံးပြောက်ပြက်နေပုံလေးတွေပါလေခါတဲ့တမှာသိလာတာကုံဆုံးပြောက်ပြက်နေပုံလေးတွေပါအစရှင်းရှင်းသိပြီဆိုလို့ရှိရင်အနိစ္စ ानु ပဒနာခေါင်းတိတ်ရောက်ပြီးတော့တရရင်နဲ့ကျုပ်တရားအာရုံရှိတဲ့စိတ်ကလေးရောပြောက်ပြောက်ပြက်ပြက်ပြီးတော့နေတဲ့အားလေးကိုတွေ့ရတော့ อืมတကယ်တည်းပြည့်နေတာပဲအာယုံရောအတိပါတကယ်တည်းပြည့်နေတာပဲဒီအကျက်တွေကိုမတွေ့လို့ကြောက်ကြရမကောင်းတဲ့အနေနဲ့ဟောဒီတမထင်းနေအလွယ်ကြီးထင်းနေတာအမှန်ကျင်ရဲတော့တကယ်ကြောက်ကြကောင်းတဲ့တရားတွေပဲအချိန်ကြီးတေးနိုင်တဲ့တရားတွေပဲကြောက်ကြရတယ်ဟုတ်လားလေကြောက်ကြရကြီးထင်းလာတဲ့အပေါ်မှာတကကြီးငွေကြရတွေငုံမုံဆက်ဆုပ်ကြရတွေဒီလိုလည်းပဲထင်းလာမြင်လာတဲ့ညမုံဆက်ဆုပ်ကြရတွေမြင်မှများတဲ့အခါကျတော့ဒီပေါ်မှာ ตายาเสียမတွေ့ဘူးလေဒီရိနဲ့ကုံဆုံးပြောက်ပြက်နေတယ်ဆိုတော့ตายาကွက်မတွေ့တော့ตายาမှုကလည်းမပေါ်တော့ဘူးตายาမှုလေးပေါ်နေလို့ပေါ်နေသေးလို့ရှိရင်တော့စိုးစိုးပြေပြေရှိတယ်ပြောတယ်ตายาမှုမပေါ်ဘူးဆိုတော့မစိုးပြေတော့ဘူး၆တုပြေကြီးကျဲပြီးတော့သူ့ပြေမှပြောမှာကိုဒီမှာ၆တုပြေကြီးဖြစ်သွားတဲ့အခါကျတော့ပြင်းပြင်းလေးဖြစ်လာတယ်ဒါရင်ယုံမှုဆက်ဆုပ်တဲ့သဘောကြီးဖြစ်ပြီးတော့ဒီကလွတ်ထင်လာတာ လွတ်ကျင်လာတဲ့အတိုင်းဆက်လက်ပြီးတော့အားထုတ်တဲ့အခါမှာမမြဲဘူးဆင်းရဲဘူးသူတော်တည်းဖြစ်ပုံလေးတွေသူချဲပြီးတော့ခက်ကျယ်ကျယ်လေးခက်ရှင်းရှင်းလေးခက်ပေါ်ပေါ်လွင်လွင်လေးခါလေးသိတာလားဒါတော့လေရင်သက်တဲ့ဝေဒနာတွေလည်းလောပြီးတော့မှတ်ကောင်းတဲ့အပိုင်းဒီခါလေးရောက်သွားတာဒီမှာဉာဏ်ဒီတစ်ချိန်တစ်ချိန်တက်လာတယ်အဲနောက်ဆုံးသက်သက်သက်နဲ့တစ်ချိန်တိုးတက်ပြီးတော့ဆက်ကလေးဆိုအရင်းနာနိဗ္ဗာန်ကိုမဲ့ဉဏ်ကိုဉဏ်နဲ့မျက်မှောက်ပြုပြီးသွားတာ အဲ့ဒါလို့သိကြည့်တဲ့အချိန်ကစပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာလမ်းမမလျှောက်တော့ဘူးလမ်းမှန်ကြီးသွားတော့တာပဲအဲ့ဒါလို့လမ်းမှန်လျှောက်နိုင်ဖို့ရတကယ်လမ်းမှန်လျှောက်နိုင်ဖို့ရတော့မြတ်စွာဘုရားကတတ္တဝါတွေဟာလမ်းမှလျှောက်လို့တာပဲလမ်းမှလျှောက်လို့ကြရှာတယ်ဆိုပြီးတော့မြင်တော်မူပြီးတော့ဓမ္မမဟာကရုဏာတော်ရှင်းထားပြီးတော့ဒေသနာဉာဏ်နဲ့ ဟောကြားထားလို့ဟောကြားတဲ့အတိုင်းသရတရားတွေလို့ကြားပြီးတော့အထုတ်တဲ့ပုဂ္ဂိုလ်ဟာအတွေ့အလေးတွေကတစ်စင်းတစ်စင်းတစ်စင်းတစ်စင်းညင်ညင်ညင်ညင်ညင်ညင်ပြီးတော့တက်သွားတာနောက်ဆုံးအတွေ့အထိတွေ့သွားတာအတွေ့အထိတွေ့သွားတဲ့အခါကျမှအော်မြတ်စွာဘုရားလမ်းမှားလမ်းကောက်ကိုကြောက်နေတဲ့ပုဂ္ဂိုလ်တွေကလမ်းကောက်လမ်းမှာရောက်အောင်လို့မိကြတော်မူပါပြီလေမာကရုဏာတော်ကြီးမားတော်မူပါပြီလေဆိုတာမြတ်စွာဘုရားရဲ့ဂုဏ်တော်ကြီးပေါ်လာတယ် မိမိကိုယ်တိုင်ကလည်းဓမ္မလမ်းမှလျှောက်တော့ဉာဏ်မြင်နေပါပြီးတော့နောက်ဆုံးအနိဒနိဗ္ဗာန်ကိုတွေ့သွားတဲ့အခါကျတော့တကယ်အေးချမ်းတဲ့နေရာဌာနငါရပြီအပေလေးပါးကလွတ်ပြီဆိုတာကောင်းသဘောပေါက်သွားတယ်အဲ့လိုအခြေအနေကြောက်အောင်မြတ်စွာဘုရားကလမ်းမှာအစွန်းနဲ့တကယ်ပယ်ပြီးတော့လမ်းမှာရှောင်းနိုင်ပါစေတဲ့လမ်းမှာရှောက်ပြီးတော့အမြင်လေးတွေကလည်းတစ်ခုတစ်ခုတစ်ခုတစ်ခုရင့်ကျက်ပြီးတော့နောက်ဆုံးတကယ်အဲ လမ်းမမရောက်နိုင်တော့တဲ့အခြေအနေကြီးပေါ့လေဉာဏ်ဉာဏ်ပေါက်နိုင်ပါစေဆိုပြီးတော့မြတ်စွာဘုရားကညွှန်ပြတာလေလမ်းမကိုလျှောက်ဉာဏ်ဉာဏ်ပေါက်ဆိုင်ရောက်နိဗ္ဗာန်ကြီးကဲဆိုရမယ်လမ်းမကိုလျှောက်ဉာဏ်ဉာဏ်ပေါက်ဆိုင်ရောက်နိဗ္ဗာန်ကြီးလမ်းမကိုလျှောက်ဉာဏ်ဉာဏ်ပေါက်ဆိုင်ရောက်နိဗ္ဗာန်ကြီးလမ်းမကိုလျှောက် ဉာဏ်မြင်ပေါက်သက်ရောက်နိဗ္ဗာန်ပြေသို့အဲအဲ့ဒီလိုလမ်းမရေဝလိဝဘွားဆက်စစ်ကလျှောက်ခဲ့တဲ့အခုမှလမ်းမှာ မြင်ပြီးတော့လမ်းမှာရှောက်နေတဲ့ပုဂ္ဂိုလ်တွေမှာလူတွေကလူတွေဆိုတော့လူဆက်ဆံရေးဆိုတော့ဒီလိုရှိကြတယ်အဲ့ဒါလူဆက်ဆံရေးမလွဲတာလို့ဆက်ဆံတဲ့အခါမျိုးမှာလည်းပဲကိုယ်ပဲစွန့်ပြီးပဲစွန့်လို့ပြီးတော့ပြည့်ပြည့်ပြည့်ပြည့်ကလေးဆက်ဆံတတ်ကြပါသည်ရုပ်ဆိုသုံးသုံးတတ်ကြပါသည်ယဉ်ကျေးရေးရှိကြပါသည်ဆိုတာပေါ့လေအဲ့ဒါလေးလည်းမြတ်စွာဘုရားကဓမ္မ မိတ်ကြားထားတဲ့စိတ်ကလေးအမှန်တန်ကောင်းတယ်။ဒါတော့နောက်ပိုင်းကျမှပဲအဲအကျင့်ရှင်းပြအောင်ကောင်းခြင်းလေးတော့ပဲအားဆိုသွားရအောင်အဲ့ဒါမလား။ခုနဟာလေးကတော့အနုကံကြီးစပြီပါပြောဆိုပြီးတော့အနုအနုကံကြီးဆက်သေးတဲ့အနေနဲ့ပေါ့ဒါကြီးပြောရတာ။ပုဂ္ဂိုလ်ဆွဲကတဲ့ပြစ်နှိမ့်တာပဲခွာရှောင်းနိုင်စေတဲ့ပုဂ္ဂလာဒိဋ္ဌာအနေမျိုးနဲ့လိုက်လျောပြီးတော့ကိလေသာအမိပြုပြီး ပြည့်မြောက်တဲ့ဟာမျိုးတဲ့အဲ့ဒါမျိုးမရှိကြရဘူး။နာပဲ။လိုက်လျောမှုကျင်းပြီးတော့သင်ရှားကြည့်တဲ့ဂုံကိုအကြောင်းအားလျော်စွာပေါ့လေခေါ်ကြည့်တဲ့ဟာကတော့ဒါတော့ပြည့်မြောက်တဲ့အမြင်မျိုးမဟုတ်ဘူး။ဒါကတော့သဘာဝကြကြပြောတာပဲ။နိုင်တဲ့အခါမျိုးမှာလည်းပဲဒုနည်း၎င်းပဲ။စိုက်ကျင်တဲ့အမြင်မျိုးမရှိကြပဲနဲ့အပြုသဘောမျိုးနဲ့တကယ်ရှိအဟုတ်ရှိနေတဲ့အပြစ်တွေကိုရှိရှိရှင်းရှင်းရှင်းပြီးတော့ စစ်စစ်ချိန်ချိန်ပြုပြီးတော့နောက်ခုအပြစ်တွေကလည်းကြောင်းနိုင်ပါစေဆိုပြီးတော့ပေါ့လေအဲ့ဒီလိုနှိမ့်နှိမ့်ပြောဆိုတာတတိပေးတာဒါကြီးကတော့လုပ်ခြင်းနဲ့ဟာတွေပါပဲအဲဒီလိုမှမဟုတ်ပဲနဲ့ခုနပုဂ္ဂိုလ်အစွဲတန်တန်ထားပြီးတော့လက်လျောတဲ့အနေနဲ့ပြင်းမြောက်တာမျိုးဆန့်ကျင်တဲ့အနေနဲ့နှိမ့်နှိမ့်တာမျိုးတဲ့အဲ့ဒါမျိုးကတော့ဒါလူသားတွေမှာမရှိဘူးလူသားပြီးသားတဲ့ပုဂ္ဂိုလ်တွေမှာမရှိဘူးအထူးအားဖြင့် အပြစ်ကင်းဝေးနေထိုင်ရေးဆိုတဲ့အတိုင်းပေါ့လေအပြစ်ကင်းအောင်ပြစ်ကင်းရောက်ဖြစ်တဲ့အပြစ်တွေကိုအချိန်ကြီးလောက်ချပြီးတော့ကျင့်သုံးနေတဲ့ပုဂ္ဂိုလ်ရဲ့ဖို့ရမှာကျင့်သုံးတဲ့နေရဲမှာဆိုလို့ရှိရင်တော့အဲ့ဒါတွေကတော့အရှင်းမရှိတာပဲမြတ်စွာဘုရားကတိုက်နှစ်တော်မူတယ်။ဒါကြောင့်လို့ဓမ္မအဲကျင့်သုံးရမယ်အရဏပฏิပဒအကျင့်တရားတွေမြတ်စွာဘုရားကပုဂ္ဂိုလ်ဆွဲကတဲ့ပြိဋိဒါတဲခွာရှောင်းနိုင်ကြီးတဲ့ နှုတ်ပါဇက်ရှိတော့ပြောရအောင်မယ်မို့လားပြောလို့ရှိရင်အဲဒီတိုင်းပဲပါဇက်ပိတ်နေရမလားပြောလို့ရှိရင်ဘာပြောရမလဲဆိုတော့อืมဓမ္မဒိဋ္ဌံကြကြတဲ့သဘောမှန်ကိုတော့ရှိစီပြီးတော့ဒါတော့ပြောနိုင်ပါတယ်တဲ့ဒါတော့ပြောကိုပြောရမှာပဲအဲဒါဓမ္မဒိဋ္ဌံသဘောမှဧကံပြောနိုင်စေတဲ့ကဲဆိုရမယ်ပုဂ္ဂိုလ်ဆွဲကကိစ္စနှိတ်တာ ဘဲခွာရှောင်နိုင်စေပုဂ္ဂိုလ်ဆွဲအနေနဲ့ပြင့်နာမျိုးမြောက်တာမျိုးပုဂ္ဂိုလ်ဆွဲအနေနဲ့နှိမ်နာမျိုးနှိပ်တာမျိုးပေါ့လေဒါမျိုးပေါ့ဒါအဲ့ဒါရှောင်ရမယ်ပုဂ္ဂိုလ်ဆွဲကပြင့်နှိပ်တာဘဲခွာရှောင်နိုင်စေပုဂ္ဂိုလ်ဆွဲကပြင့်နှိပ်တာဘဲခွာရှောင်နိုင်စေ အဲပြောဖို့ဆိုလို့ချင်းသမာဓိဌာန်ကြကြပြောတဲ့ဘယ်ပုဂ္ဂိုလ်ရဲ့လို့ရည်ရွယ်ပြီးတော့ဘာလို့မသုံးတတ်ဖဲနဲ့ပြောပါတဲ့ဓမ္မကြောင့်ကြကြဖြောက်လို့ထားပြီးတော့ပြောပါတဲ့သိကောင်းတာဒါလေးကိုသင်္မာလိုက်နာပြန်ကောင်းတာဓမ္မဒိဋ္ဌံသဘောမှန်ဒီကံပြောနိုင်စေဓမ္မဒိဋ္ဌံသဘောမှန် ရိကံပြောနိုင်စေအဲမလွဲတာလို့ပြောတဲ့အခါမျိုးမှာအကျိုးမရှိတဲ့ဟာတွေဘာလို့မပြောဖို့ရအတွက်သူ့စိတ်အဲဇာဇန်တရားတွေကရှိထားပါကိုယ်ဇန်တရားလေးနဲ့ကိုယ်အမှတ်တရားလေးနဲ့ကိုယ်နေတယ်ဆိုလို့ရှိရင် မှန်တဲ့ဟာတို့အကျိုးမရှိတဲ့ဟာတို့ဒါတွေတော့ပြောတော့ဘူးမှန်တဲ့အကျိုးရှိတဲ့ဟာတို့ဖြစ်စေကံမူပေါ့လေအဲမပြောတဲ့အခါမျိုးမှာမပြောတော့ကိုယ်အလုပ်ပြက်မှာကိုပဲစိုးရင်လာတာပဲအခုဘုန်းကြီးတို့တရားလာပြီးတော့အားထုတ်ကြတဲ့ပုဂ္ဂိုလ်များကိုယ်အမှတ်ကလေးနဲ့ကိုယ်ဘောလေးကူးကူးဆိုင်ဆိုင်အားထုတ်လို့အခြေကျအတကြသွားပြီဆိုလို့ရှိရင် စကားပြောစီတာချိန်ကြိုက်တဲ့အခါမျိုးမှာပြောလိုက်လို့10မိနစ်လောက်10မိနစ်လောက်ကြာသွားရင်ကိုယ့်အလုပ်ကတခါတည်းခြေနေကိုပြက်သွားပါတယ်ပြန်ပြီးတော့သမာဓိထူထောင်ရတာကိုမလွယ်တော့ဘူးဒီတော့ဒီလိုအခြေအနေဖြစ်သွားရတာဟာစကားကိုပြောနေလို့ဖြစ်ရတာပဲစကားမပြောအကောင်းဆုံးပဲဆိုတာပေါ့လေစကားမပြောနိုင်လေကိုယ့်အတွက်တားတက်လို့ဒါကြောင့်ကိုတရားလေးနဲ့ကိုပေါ့ဒီသူ့တက်ပြီးတော့နေနိုင်ဖို့ရ အပြော့ဆိုတွေကလည်းခုနပုဂ္ဂလဒိဋ္ဌာအလျားချင်းပြင့်နာတို့နှိပ်တာတို့ဒါတွေဒီလောကထဲမှာရှိတတ်တဲ့ဟာအဲ့ဒါတွေလွယ်လွယ်လေးနဲ့ရှောင်နေရအောင်ဆိုပြီးတော့အရေးချင်းလေးတွေမြတ်စွာဘုရားကပြီးကြသီးသားသံချမ်းသာတရားရထားပါစေပထမဇာန်ဒုတိယဇာန်တတိယဇာန်သရုဒ္ဓဇာန်တို့ဝလိဓမ္မရူပဇာန်တွေအရူပဇာန်တွေဝလိဓမ္မပါ၈ပါး အခုဘုန်းကြီးတို့ဝိပဿနာဇန်တွေပေါ့ဝိပဿနာဇန်ကတော့နောက်ပိုင်းကျတော့ဒါပြောပြပါအခုကိုယ်ရဲ့စိုက်ပြီးပေါ်ရလေးကိုပေါ်သေးလိုက်ပြီးတော့သူးသူးဆိုက်ဆိုက်ရှုနေသူးဆိုက်တဲ့မရှိဘဲနဲ့စိတ်တွေကြရမလားဖြစ်လို့ရှိရင်ကိလေသာတွေဝင်ရောက်နှိမ့်သက်တော့ပြင်မနဲ့ကိလေသာအပူတွေလောက်မြိုက်တော့ကုလောင်နဲ့ညှဉ်းနှွမ်းတယ်ညှဉ်းနှွမ်းတယ်ဆိုတော့ပဲချမ်းသာတာမရမလဲချမ်းသာမရဘူးဆိုလို့ရှိရင်တော့ ဒီပုဂ္ဂိုလ်ဟာခုနပုဂ္ဂလဒိဋ္ဌံအနေနဲ့ဘောလိစိတ်နာနှိပ်တာဒီအပိုင်းလေးရောက်သွားနိုင်တယ်အလကအချိန်အပြောနဲ့ပဲအချိန်ပုံပြီးတော့သွားနိုင်တယ်အဲ့တော့ကိုတရားလေးနဲ့ကိုထုတ်ချက်သေးကြပြီးသားဇန်ချမ်းသာတရားလေးတွေတဲ့ရှိမှချမ်းသာတဲ့တရားလေးတွေရှိထားပြီဆိုလို့ရှိရင်အဲ့ဒါလေးနဲ့နေတော့ကိုယ်မှအများကြီးချမ်းသာတယ်ဒါကြောင့်ဇန်ချမ်းသာတစ်ခုရရှိအောင်ကြည်ကြပါစေတဲ့ကိုယ်မှတည်ကြအောင်လုပ်ထားပါတဲ့ ပြောမယ်သုံးဖြတ်သေးချာသံချမ်းသာကိုမှရနိုင်စေသုံးဖြတ်သေးချာသံချမ်းသာကိုမှရနိုင်စေ အဲဒီလိုကျင့်နေအာထုနေရတဲ့အခါပဲဖြစ်ဖြစ်အာထုလို့တော်တော်လေးအားရပြီးတဲ့နောက်ပိုင်းမှာပဲဖြစ်ဖြစ်ပေါ့လေအဲတော့လူနဲ့နေတယ်ဆိုရင်တခါကဆိုင်တွေ့တော့အထူးအားဖြင့်မြက်ွယ်ရာမှာတွေ့ပြီဆိုလို့ရှိရင်မြက်ွယ်ရာပြောတဲ့စကားကအတင်းစကားအဖြစ်စကားတွေများတာပဲဂုံးတဲ့စကားတွေလည်းများတတ်တာပါပဲอืม အဲ့ဒီလိုအနေမျိုးရောက်သွားလို့ရှိရင်လည်းပဲတရားတော်ကမပြီးတော့မြတ်စွာဘုရားသုဆုံးမချက်ကိုခံယူတဲ့ခံယူပြီးတော့ကျင့်သုံးတဲ့ဘုရားသားတော်တနည်းတော်အရှင်မဖြစ်ပြန်အဲ့တော့မြက်ွယ်ရောက်သွားတဲ့အခါမျိုးမှာလည်းပဲသူ့နဲ့တူကွဲပြားကြောင်းဖြစ်တဲ့ဘုံတိုက်စကားတိတုနာဝါစာပေါ့တိတုနာဝါစာအပါဝင်တော့ဘုဒ္ဓဝါစာသမ္ပပလာပအဲမုဒ္ဒဝါဒဒါကြီးအကုန်လုံးပါပဲဒီတဲ့ပါဝင်ပါပဲအဲ့တော့မြက်ွယ် ပြော့ကြတဲ့အပြစ်စကားဂုံးတဲ့စကားတွေလည်းပဲဒါတွေလည်းမပြောမဆိုပဲနဲ့ကြောင်းနိုင်ပါစေတဲ့ဒီကောင်ကတရားသမားတွေလည်းလည်းငါကောင်းပါလားသူကလည်းမျက်ွယ်ပြောကြပြစ်စကားသေချာကြောင်းနိုင်စေမျက်ွယ်ပြောကြပြစ်စကားသေချာကြောင်းနိုင်စေ မက်မျက်ွယ်မှာတော့အပြစ်စကားတွေအပြစ်မကင်းတဲ့စကားတွေမပြောရဘူးဆိုတော့မျက်မှောက်တော့ပြောရမလားဆိုတော့မျက်မှောက်ကတော့မတော်တဲ့စကားသူများနှိမ့်ဆက်တဲ့စကားကိုရောမသက်တာတဲ့စကားဒါတော့ပြောလို့ပဲဖြစ်နေလေဒါတမုခနာကိနာပနေတဲ့မျက်မှောက်မှာလည်းပဲပြောသူရောအပြောခံရသူပါအင်းသင်မှဆင်းရဲတဲ့ နှိမ့်ဆက်ကြောင်းဖြစ်တဲ့စကားမျိုးအဲ့ဒါလည်းမပြောပါနဲ့တဲ့ပြောလို့ရှိရင်လည်းချူချူတာတာပေါ့နားဝင်တဲ့ဟာပြောရတာပေါ့ချူတာဆိုတော့မဟုတ်တဲ့ချူတာမျိုးလည်းမကောင်းဘူးပေါ့မှန်လဲမှန်ရမယ်ဟိုလဲဟိုရမယ်အကျိုးလဲရှိရမယ်အဲ့လိုချူတာမျိုးပေါ့ချူလို့ဆိုတော့လည်းပဲချူသွန်းတာလည်းပဲချွဲတော့လည်းမကောင်းဘူးအလိုတော်လေးချူတာကောင်းတာပါပဲမှန်မှန်လေးပေါ့အချို့စိတ်ပြချိုးသွန်းတော့ခါတဲ့ချွဲချွဲပြီးပြီးရှင်းပြီးတော့နားထောင်ရတာကမကောင်းဘူး အဲ့တော့ပုံမှန်ပေါ့ဟုတ်တယ်မှန်တယ်အကျိုးရှိတယ်နဝင်ကျိုးစီတတ်တဲ့စကားကိုပုံမှန်တဲ့သူတို့ပြောပါတဲ့ဒါလည်းယူကြည့်တယ်အဲ့တော့မျက်မှောက်မှာအပြစ်စကားတွေကြောင်ကြားကြလို့ဟောလို့မျက်ွယ်မှာလည်းပဲပြောသူရောအပြောခံရသူပါတဲ့မတက်တာတဲ့ဆင်းရဲပင်မတဲ့စကားမျိုးအဲ့ဒါမျိုးလည်းပဲရှောင်းပါအကျိုးရှိတဲ့အမှန်ကန်တဲ့စကား ဒါမျိုးပေါ့လူဝင်ဆိုတဲ့စကားပြောပါမျက်မှောက်ကျင်းပါကဲ့ရတာတဲ့ကဲခွာရှောင်းနေကြီးကဲ့ဆိုရမယ်မျက်မှောက်ကျင်းပါကဲ့ရတာကဲ့ခွာရှောင်းနိုင်ကြီးမျက်မှောက်ကျင်းပါကဲ့ရတာကဲ့ခွာရှောင်းနိုင်ကြီး အဲဒီလိုရောက်ခွင့်ကျုံလာပြီဆိုလို့ရှိရင်တပြည့်တော့ကြာကြီးတရားတင်ပြောတတ်တယ်။ကြာကြီးတရားမပြောရဘူး။သီးသာကလည်းပြောရတယ်။ကြာကြီးတရားပြောတော့ကိုယ့်ချာကိုပြန်ပြီးတော့ခလုတ်တတ်တယ်။ပြောရတဲ့ဟာလည်းအရာမရောက်ဘူးလို့ဖြစ်တတ်တယ်။သင်လည်းသင်မှတ်တတ်တယ်။အတ္တမန္နောဘာတိယနောတရမန္နောတဲ့။ကြာကြီးကြာရဆော့ဆော့ရင်းရင်းဒီလိုလည်းမပြောပါနဲ့တဲ့။သီးသာသာလေးရှင်းရှင်းတိုက်ခွာပြီးတော့ ပြောပါတဲ့အဲ့ဒါသိကောင်းတယ်စောစောရင်းလေးမသိငယ်နဲ့အရှင်ပြောပြီးကြောင်းလိုက်သေးတဲ့ဒီအဲကဲဆိုရမယ်စောစောရင်းအဲချင်းမြတ်သားရသိငင်ကားတဲ့ပြောပါမျက်မတွေ့တဲ့အတ္တရမနောကဆိုတာသိသိသာသာညီညီသာသာလေးပေါ့နဝင်ချိုယိုလေးပြောမှန်ကန်တဲ့ဟုတ်မှန်တဲ့အကျိုးရှိတဲ့ဇာတိကိုပြောရမယ်ဆိုဆိုရမယ်ရှင်ရင်ချိုတာရှင်ရင်က ပြောပါမြဲမသွေခြင်းချင်းဆိုတာခြင်းချင်းကပြောပါမြဲမသွေသို့အဲခြင်းချင်းဆိုတာသွားဆင်ခြင်ပြီးတော့ပြောရမယ်ဆိုတော့ ညံ့ညံ့ကြီးမပြောနဲ့ကြာကြီးကြာကြီးမပြောနဲ့ဆိုတာဒီအတိတ်တွေလည်းပဲမြတ်စွာဘုရားကထည့်ခေါ်ပါတယ်သောသောလင်းလင်းမသိခြင်းတဲ့အရှင်ပြောပြီးစောင်းနိုင်စေတဲ့ဆိုရမယ်သောသောလင်းလင်းမသိခြင်းအရှင်ပြောပြီးစောင်းနိုင်စေပြောတာတွေမဟုတ်ပြုလုပ်တာလည်းပဲဘုန်းကြီးတကောင်းမှာဘုန်းကြီးကပြုပါထည့်ထားတယ်လုပ်တဲ့ခါလည်းပဲကြာကြီးကြာမလုပ်ရဘူးတဲ့ပြောတဲ့ခါလည်းကြာကြီးကြာမပြောရဘူးတဲ့ အဲတော့ပြာကြီးပြာပြောတော့ပြာကြီးပြာလို့တော့ဗာမင်းတို့ပြာလောင်ခတ်နေတော့ကိုလုတ်တဲ့အလုပ်ကအဲတတ်တတ်ရမရှိဘူးထိုးထိုးထောင်ထောင်နဲ့မတတ်မရတူဖြစ်ကုန်တာလည်းမဟုတ်ဘူး။ဒါမလို့ပြောတဲ့ခါမှလည်းပဲပြာကြီးပြာရမလုံးနဲ့ကြီးတဲ့ခါမှလည်းပြာကြီးပြာမလုံးနဲ့ပေါ့ချင်းချင်းပြီးတော့မှန်မှန်လေးလုပ်ပါလို့ဒီလိုပြောလို့ပါတယ်။ သောသောလင်းလင်းမစင်ခြင်းသင်ပြောပြုကြောင်းနိုင်လေဟုတ်အဲအဲ့ဒီလိုပြောတဲ့အခါမျိုးမှာစကားအသုံးလုံးတွေပါရှိသေးတာကိုစကားအသုံးလုံးကကို ပြောနေကြအသုံးသုံးတာမှန်တယ်တခြားအရာအလွဲကြီးပဲငါတို့ဒေတာသုံးတာမှန်တယ်တခြားဒေတာတွေမှာသုံးတဲ့ဩဟာရအသုံးသုံးကအလွဲကြီးပဲဆိုတာဒီလိုဒေတာအစွဲနဲ့လည်းပဲခုပြောတဲ့အာမမှန်လို့ဒီလိုယူဆပြီးတော့မပြောပါနဲ့တဲ့လောကပြေလို့ဆိုရင်တရားကလည်းပဲသင်ရင်သုံးတာပြီးတော့ရိုးရိုးဆိုခြင်းကိုမျက်မျက်နှာနှာနဲ့သုံးတတ်ပါစေတဲ့အဲ့ဒါကြီးလည်းအရေးကြီးတယ် ပြောမယ်ဒေတာဆွဲထားဟောဟာမြာဟောဟာမြာဆိုဟောဟာရလို့ခေါ်ဟောဟာရဆိုအတုံးလုံးပါလေဒီမှာရရကောက်တော့ဖြောက်ထားရတယ်ဒေတာဆွဲထားဒေတာဆွဲလန်းထားပြီးတော့အဲဒေတာဆွဲထားဟောဟာမြာလွယ်မသုံးမှုကြောင်းနိုင်စေလွယ်မသုံးမှု ဒီတာဆွဲတာဘောဟာမြာဆွဲမသုံးမှုကြောင်းနိုင်စေသောဒီတာဆွဲတာဘောဟာမြာအဲလောကပြောရိုးတဲ့အများပြောရိုးစကားရှိတယ်တဲ့အဲဒီအများပြောရိုးစကား ပြောဆိုနေကြတော့အများပြည်အတိုင်းနားလည်မှုရှိအောင်ဒါမျိုးနဲ့လည်းသုံးတတ်ဖို့ဒါအမှန်ရေးကြည့်တာဒါလူမှုဆက်ဆံရေးမှာအမှန်ရေးကြည့်ပါလေဒါလေးအများနဲ့ဆက်ဆံရတဲ့အခါဆိုပို့ပြီးတော့အရေးကြီးပါလေဒါလေးတွေလောကပြောယူစကားမျိုးတဲ့ညံ့လို့သုံးတတ်စေတဲ့ပဲဆိုရမယ်လောကပြောယူစကားမျိုးညံ့လို့သုံးတတ်စေ နဲ့မြန်လို့လို့သုံးပါတဲ့လောကပြောယူစကားမျိုးမြန်လို့သုံးတတ်စေအဲဒီပြောခဲ့တဲ့အရဏအရဏဒီကင်းဒီကင်းဝိဆိုင်ရဲ့ဆိုတဲ့ဘုံလေး ဒီဂုံတွေကိုမှပြည့်စုံတယ်ဆိုလို့ရှိရင်အပြစ်ကကျင်နေပါပြီနည်းနည်းကြည့်အောင်နေနည်းနည်းပဲညကြတယ်အမှန်ချမ်းသာတယ်ဒီဒီဂုံများရှိလေညာတဲ့ပြင်မပြည့်များကျင်းနိုင်လေတဲ့ဆိုရမယ်ဒီဒီဂုံများရှိလေညာ ပညာကင်းနိုင်လေပညာကင်းနိုင်လေဒီတိကုံများဒီတိကုံများကုလေများကုလေများပညာကင်းနိုင်လေပညာကင်းနိုင်လေဒီတိကုံများဒီတိကုံများပညာကင်းနိုင်လေဒီတိကုံများဒီတိကုံများပညာကင်းနိုင်လေအဲအပြစ်ဆိုတာကကိလေသာအပြစ်တွေပေါ့ကိလေသာဆင်းရဲအပြစ်တွေပါပဲ အဲလူဝဆက်ဆံရေးအချိန်ကြီးလို့ရှိရင်လည်းလူဝဆက်ဆံအဲမဆက်ဆံတာလို့ဘောလို့ရနိုင်တဲ့လောကပြစ်တွေပေါ့ဒါတွေပါပဲအဲဒီအပြစ်တွေမကင်းဘူးဆိုလို့ရှိရင်တော့ဒါအပြစ်ကကအပူတွေပဲဘူးတွေကနေတယ်ဆိုတော့မငြိမ်းဘူးပေါ့ဒီတော့ဒီဟာတွေကသိသက်တကယ်လို့ဖြစ်နေတာဒီအပြစ်တွေကသိသက်တဲ့အပြစ်တွေကိုမှမကင်းဘူးဆိုလို့ရှိရင်ဒါပြမဆင်းရနေတာပါပဲအဲတော့အပြစ်ကင်းစင်ပြီးတော့ လူတိုင်းလူတိုင်းဟာတဲ့အစဉ်ငြိမ့်အေးပါစေတဲ့ငြိမ့်နိုင်ပါပဲတဲ့ဒီလိုဆိုလို့လေပညာကင်းစင်လူတိုင်းလည်းအစဉ်ငြိမ့်နိုင်ပဲပညာကင်းစင်လူတိုင်းလည်းအစဉ်ငြိမ့်နိုင်ပဲသို့ပညာကင်းစင်လူတိုင်း အပြစ်တွေကင်းဝေးပြီဆိုလို့ရှိရင်ဒါငြိမ်းချမ်းရတာပါပဲအဲ့ဒီငြိမ်းချမ်းရေးတရားရရှိဖို့ရာအတွက်သာသနာ့ဝန်ထမ်းရှင်ရများပါဝင်တဲ့သာသနာ့တက်ဝင်ရည်ကြီးတဲ့ပုဂ္ဂိုလ်များလည်းပဲရှိတန်းကနေပြီးတော့မိမိတို့ကိုယ်လည်းကျင့်သုံးခြင်းအားဖြင့်ငြိမ်းချမ်းရေးယူရတယ်ဒီကင်းဝေးနေထိုင်ရေးယူရတယ်ကိုယ့်ရဲ့နိစ္စရဲ့ပုဂ္ဂိုလ်တွေလည်းပဲသဇဒဇဒီငါကင်းဝေးပြီးတော့ငြိမ်းချမ်းစွာနဲ့နေနိုင်ဖို့ရာဘောဒီအားပြီးတိုက်တွန်းရတယ် ပြင်းများကင်းဝေးငြိမ်းချမ်းရေးတဲ့အားပေးနိုင်ကြစေတဲ့ဆိုရမယ်ပြင်းများကင်းဝေးငြိမ်းချမ်းရေးအားပေးနိုင်ကြစေပြင်းများကင်းဝေးငြိမ်းချမ်းရေးအားပေးနိုင်ကြစေ စ်တွေကျင်းပြီးတော့ငြိမ်းချမ်းဖို့ရထိုက်သွားတဲ့ရှင်ရဟန်းများအလည်းပဲရှင်ရဟန်းများအလိုက်ပါလို့ထိုက်တာနဲ့ကျင်သုံးဥပါဒကဥပတိကရှိကြတဲ့အမျိုးသားမျိုးသမီးများလည်းပဲထိုက်တာမများဘူးလို့ဒီမှာကျင့်သုံးမကျင့်သုံးပါနိုင်ဘူးညာဘုလိဒီမှာအဋ္ဌာပြုရတယ်မှာအရာရာမှာကျင့်ဖို့ရတဲ့ထိုက်စွာငါတို့ကျင့်မလေးဆိုတာကိုကျွေးရတဲ့အဋ္ဌာပြုထားရတယ် ဆိုရမယ်အရာရာမှာပြည့်ငြိမ်းဖို့ရာထိုက်စွာငါတို့ဖြစ်မလေအရာရာမှာငြိမ်းဖို့ရာထိုက်စွာငါတို့ဖြစ်မလေထိုက်စွာငါတို့ဖြစ်မလေ ရဏဝိဒနာတုတ်အချင်းချုပ်ကတော့ဒီမှာပြီးသွားပါပြီအချင်းချုပ်နိဗ္ဗာန်ကိုပြန်ဆက်အောင်လို့ဒီမှာဟောလိုက်တဲ့အချိန်လုံးပြီးတော့ကုန်သွားပြီ